တိမောသေဩရစာဒုတိယဆောင်အခန်းကြီးနှစ်အငယ်1မှ9ငါသားတင်သည်ယေရှုခရစ်၌ရှိသောကျေးဇူးတော်အားဖြင့်ခိုင်ခံ့ခြင်းရှိလောတက်တေခံအများရှိသည်နှင့်ငါထံ၌ကြားရပြီးသော အရာတို့ကိုတစ္ဆာနှင့်ပြည့်စုံ၍သူတစ်ပါးတို့ကိုတုံတင်ခြင်းဟံတတ်ဆွမ်းနိုင်သော သူတို့၌အပ်ပေးလော့ ထိုသို့အလိုငှာသင်သည်ယေရှုခရစ်ထံ၌ကောင်းသောစစ်သူရဲကဲ့သို့ဆင်းရဲဒုက္ခကိုတီးခံလော့စစ်သူရဲမည်သည်ကားမိမိကိုစစ်သူရဲအရာ၌ခံသားသောသူကိုနှစ်သက်စေခြင်းငှာလောကီမှုရေးနှင့်ပြောညွှန်းရှုပ်ထွေးခြင်းကိုပယ်ရှားတတ်၏ပွဲ၌လူချင်းတိုက်သောသူမည်သည်ကားထုံနှံအတိုင်းမတိုက်လျင်ပန်းဥယျစ်ကိုမရ လယ်လုတ်သောသူသည်လည်းအရင်လုတ်ပြီးမှအသီးနှံကိုခံရမည်ငါစကားကိုဆင်ញင်လော့သာဝရဘုရားသည်အရာရာတို့၌ဉာဏ်ကိုတင့်အားပေးသနာတော်မူပါစေသောအငယ်၈မှ73ဒါဝိဒ်မျိုးဖြစ်သောယေရှုခရစ်သည်ငါဟောသောအေးဝန်သည့်တရားအတိုင်းတည်ခြင်းမှထမြောက်တော်မူသည်ဟု အောက်မေ့လော့ထိုတရားကြောင့်ငါသည်လူဆိုးကဲ့သို့ချီနှောင်ခြင်းတိုင်အောင်ဆင်းရဲဒုက္ခကိုခံရ၏ သို့တော်လည်းဘုရားသခင်နှုတ်ပတ်တရားတော်သည်ချီနှောင်ခြင်းနှင့်ကင်းလွတ်၏ထိုကြောင့်ရွေးကောက်တော်မူသောသူတို့သည်သာဝရဘုံတရင်တကွယေရှုခရစ်အားဖြင့်ကယ်တင်ခြင်းသို့ရောက်ဆိုင်သောငါသူတို့အဖို့အရာရာကိုငါတီးခံရ၏တစ္ဆာစကားဟုမူကားထိုသခင်နှင့်အတူတည်လင်အတူရှင်လိမ့်မည်တီးခံလင် ထိုသခင်နှင့်အတူစိုးဆံလိမ့်မည်ထိုသခင်ကိုငါတို့သည်ညင်းပယ်လင်ငါတို့ကိုညင်းပယ်တော်မူလိမ့်မည် ငါတို့သည်မယုံကြည်သော်လည်း၊ထိုသခင်သည်သစ္စာတည်သဖြင့်၊ကိုယ်ကိုငြင်းပယ်တော်မမူနိုင်။14ဤအကြောင်းအရာများကို သူတပါးတို့အားသတိပေးလော့။အဘယ်အကျိုးကိုမျှမပြုစု။ကြားနာသောသူတို့၏စိတ်ကိုမှောက်လှန်လိုသောငှါ၊စကားကြောင့်သာငြင်းခုံခြင်းကိုမပြုမည်အကြောင်း၊သခင်ဘုရားရှေ့၌သစ္စာပေးလော့။ သင်မူကားဝန်ခံတော်မူသောသူရှက်ကြောက်เสียအကြောင်းမရှိဘဲတမာတရားကိုမှန်ကန်စွာ ပိုင်းခြားတတ်သောဆရာသမားဖြစ်လျက်ဘုရားသခင်ရှေ့၌ကိုကိုကိုဆက်တတ်ခြင်းဟာကြိုးစားအားထုတ်လော့တရားမဲ့ဖြစ်သောအချီးနှီးစကားကိုရှောင်လော့အကြောင်းမူကားထိုစကားသည်မတရားသောအမှုတို့ကို ပွားများစေလိမ့်မည်သူတို့၏စကားသည်ခုနာကဲ့သို့စားလိမ့်မည်ထိုသူတို့တွင်ဟုမေနဲနှင့်ဖိလက်ပါသည် သူတို့ကတေလွန်သောသူတို့သည်ထမြောက်ကြပြီဟုပြောလျက်တမာတရားလမ်းမှ လွဲသွား၍အချို့သောသူတို့၏ယုံကြည်ခြင်းကိုမှောက်လန်တတ်ကြ၏သို့တော်လည်းသခင်ဖျားသည်မိမိလူတို့ကိုတိကျွမ်းတော်မူ၏ဟု၍၎င်းသခင်ဖျား၏နာမတော်ကိုဝန်ခံတော်သူမည်ဒီကမတရားသောအမှုကိုရှောင်ရမည်ဟု၍၎င်းတစိ့ခတ်လျက်ရှိသောဘုရားသခင်၏တိုက်မြစ်သည်ခိုင်ခန့်၍တည်၏ ကြီးစွာသောအိမ်၌ရွှေတစားငွေတစားသာ ရှိသည်မဟုတ်တစ်သားတစားမြေတစားရှိ၏အတရေရှိသောတစားအတရေမရှိသောတစားရှိ၏တို့ဖြစ်၍အထက်ဆုခဲ့ပြီးသောအကျင့်တို့ကိုပယ်၍မိမိကို စင်ကြယ်စေသော သူမည်ဒီကအတရေရှိသောတစားတန်ရှင်း၍အင်ရှင်သုံးเสียကောင်းသောတစားကောင်းသောအမှုများအဖို့လို့ငါပြင်ဆင်သောတစားဖြစ်လိမ့်မည် ။22လူပျိုတို့၏တပ်မက်ခြင်းကိလေသာစိတ်ကိုကြဉ်ရှောင်လော့။ဖြောင့်မတ်ခြင်း၊သစ္စာရှိခြင်း၊ချစ်ခြင်း၊စင်ကြယ်သောစိတ်ရှိ၍၊သခင်ဘုရားကိုပဌနာပြုသောသူတို့နှင့်အသင့်အတင့်နေခြင်းတို့ကိုမှီအောင်လိုက်လော့။23မိုက်မဲ၍ပညာကင်းသော ပုစ္ဆာအမေးတို့သည်ရန်ပွါးစေတတ်သည်ဟုသိမှတ်၍ပယ်ရှားလော့။သခင်ဘုရား၏ကျွန်သည်ရန်မတွေ့ရ။ ခတ်သိမ်းသောသူတို့အားဖြင်းညင်းစွာပြုသောသူဆုံးမဩဝါဒပေးခြင်းအမှု၌လိမ္မာသောသူတိခဏနိုင်သောသူဖြစ်ရမည်စီတာငင်းခုန်သောသူတို့ကိုနုညံ့တိမ်မွေ့စွာဆုံးမရမည်တမာတရားကိုဝန်ခံခြင်းအလို့ငှာနောင်တကိုဖျားသခင်ပေးကောင်းပေးတော်မူ၍မာနဤအလိုအတိုင်းဖမ်းမိသောထိုသူတို့သည်တတိယ၍ထိုဖမ်းမိရာမှလွတ်ခြင်းသို့ရောက်ကောင်းရောက်ကြလိမ့်မည်